လူဘဝကိုကောင်းမနကလေးမျိုးနော်မှန်ပါဒီကောင်းလေးမျိုးတော့ပြီးပြီးပါတဲ့တော့ဒုကအဲသူစီရုံကကျုံရတော့စီရပေါ်ရမြအေးရဝင်တဲ့ဗျနဖူးပေါ်လက်တင်းတဲ့ဗျဒီကနေ့ကခုဘယ်တော့ဒုက္ခကလေးဆင်ရင်ရမှာတဲ့မှန်ပါဗျာဒီဒီတည်းကခုဘယ်တော့ဒုက္ခကလေး ပြင်ရမှာပဲတို့ဒီလေဒီကုန်းလေးကဈေးတွေများမှာနားပါတယ်ဗျာဈေးတွေများကဈေးပိတ်ရင်ညနေကြဈေးပိတ်မှာဖြစ်နော်ပိတ်ပါတယ်ဆိုတော့ဒီနေ့ကဘလောက်တော့လဲတော့ကျန်နေတယ်ဘယ်လိုလုပ်ကြလဲမှန်ပါဗျာဟောရမှာလေးဗျာမှန်ပါတို့ခုဒီကြတော့ကျေရာလေးနဲ့ခတ်ဆင်းပြီးပေါ့ညာအိယာဝန်ခံနေကြရင်ပုဂ္ဂိုလ်ကိုပထမဆုံးမြင်ပါမှန်ပါဗျာ ငါအထက်ခံမလားအောက်ပြန်မလားဒီကုန်းပြင်းနေတယ်နေတယ်ပါနေတယ်ပါအထက်ခံမလားအောက်ပြန်မလားဆိုတယ်ကိုမေးအမှားပြောတာကဒို့ဒို့လာတယ်ဒို့ကိုကိုရိုက်ကြအောင်မေးမေးပါလားဗျာအဲမေးဒီကလားမေးဒီဒုတိယအဲစင်းရင်စစ်တာ ပြီးပြီးရင်ပြင်းဖြစ်တယ်မှန်ပါမှန်ပါဒီနေ့တနေ့အချက်တွေကိုလောက်ထားလောက်ထားတာအောက်ကိုလောက်ထားတာထမီးကိုမှန်ပါမိပြီးပြီလားအေးပါပါဒီမှာမင်းတို့ပါရှင်မိပြီးတော့ချက်မှာအထက်ဆံမှာလို့ပြောတယ်ပြင်းပါတယ်အထက်ဆံမှာလို့ဘုဘုဖြည့်ပြီးလို့ရှိရင်ငါဒီကနေ့အချက်ဆံမှုငါဘယ်လောက်လုပ်တယ်အောက်ပြန်ဘယ်လောက်လုပ်ထားတယ်ထမီးရအောင်မှန်ပါပါ နိအဲ့တော့ဒီနေ့ဒီနေ့အမှန်လားအဲ့ဒီတိုင်းပဲဟိုဒီလားဟုတ်ကြအထက်ဆံမှုနဲ့အောက်ပြန်မှုငါပဲဟိုနာနာလုပ်ထားတယ်ဒီမှာဒီလားဒီလားဒီနေ့နော်အထက်ဆံမှုငါဘယ်လောက်လုပ်ပြီးပြီလဲအောက်ပြန်မှုဘယ်လောက်လုပ်ထားတယ်ဟုတ်နော်မှန်ပါတယ်တင်ရင်သိရမှာတင်သိရပါပါဘုရားဟုတ်ကြဒီနေ့ဒီနေ့ဒီနေ့ဒီတိုင်းမနှောင်းနေနှောင်းနေနှောင်းနေနှောင်းနေနှောင်းနေ ပြီးကြတဲ့နေ့ဒီနေ့မင်းတို့တော့မှာမင်းမှာနော်တင်းတင်းတော့တို့ဘာလို့ဒီလိမ့်ကြီးအင်းရောက်ရင်တင်းစစ်သလိုဒီမှာပေါ့မှန်ပါဗျာအများဆုံးကဘလောက်ရောက်သူငါဘူးအရင်ကဘလောက်အများကဘလောက်ဆိုတာအဲတို့ဟိုအင်းညာသေးတယ်ဒီစိတ်ကြမှာပါစိတ်ကြပါဗျာဒီတိုင်းပဲထားလာသိသေးလားသိပါပါဗျာအခုတော့ဘဝအတွက်ကပေါ့သိပြီလားသိပါပါဗျာဟင် ဘဝအတွက်သိရအောင်မှာလားဒီတိုင်းကြီးနေလို့ကျုံမှလည်းမရှိညမှလည်းမရှိနေဟင်ကျုံမှငေါ်သိလားသိပါဘူးညမှမို့သိပါဘူးကျုံမှမသိညမှမရှိနေဟင်ဒါနဲ့တော့လို့သိရင်တော့တုံးပဲကုန်ဟုတ်ကြအဲ့တော့တို့ဘုရားဘာသာဘုရားသာသမီအားလုံးကတော့ခက်တဲ့ရှင်တူဟုတ်ဘူးအထက်တန်းသားရှိရှင်ပြောပါပြောပါလား ဟုတ်ကဲ့သို့သောဒိုးလုံးတဲ့ကံကိုကြံကြည့်ပါတနည်းကိုလေကံကွာဆိုစိတ်နဲ့ကြံကြည့်နှုတ်နဲ့ကြောဆိုတာဟင်အဲပြီးတော့ဘူဒီလက်မြောက်လောက်ခါလေဘယ်လိုပါလားဟုတ်နော်ဟင်အင်းလောဘနဲ့ပတ်သက်တာကိုကြံပြီးနေရင်လောဘနော်လောဘနော် သူကလည်းကပြောကြတယ်ညင်ငါလာတာဒီဒီမှာသူမုံပေးဘူးနော်ညင်ဟင်လောကဆိုတာညင်ငါလာသူမုံဘူးသူလူဝနေစီမုံပေးဘူးဟုတ်ပါလောဘနဲ့ကြံပြီးလေကြံပြီးပြီးရင်အဲအကြံပြီးအာကြီးလာတော့စေတနာပြင်းထန်လာရင်နှုတ်ကလည်းလောဘပဲထွက်မှာဟင်နှုတ်ကလည်းလောဘထွက်လို့မှအားမရသေးရင်ကိုယ်လည်းရောက်တော့နော် မနောကပုံတော့ဒီအဲမနောကအတ္တိဆိုမှနှုတ်တော့ဒီဒီဒါနဲ့အာမရမှာပုံကြီးလေးရောက်သွားတယ်ကံဆုံးကံဆုံးကျန်စီတမနဲ့တမနဲ့လောဘအကျဉ်းပုံဘလို့ဖြစ်တယ်ဝေတမနဲ့တမနဲ့တနည်းနည်းတွေ့ပြီးတွေ့ပြီး ဟုတ်နော်ဒီဒီကေကိုလောဘစွာကကိုအလိုကြတဲ့ရင်အလိုကြရင်အလိုကြတော့ရောက်ပါတယ်နော်အဲ့ဒီအလိုကြတာတွေတိုက်လို့ရင်းနဲ့အလိုမကြရင်ဒေါသလာဒေါသပြီးကြလို့လောဘရဲ့ဆန့်ကျင်တယ်လောဘရှိလို့ဒေါသဖြစ်တယ်ဟုတ်နော်လောဘရှိလို့ဒေါသဖြစ်တယ်လောဘမရှိလို့ဒေါသမရှိဘူးဟုတ်နော် အဲ့တော့သူတနေ့တနေ့ကိုအလိုကြလို့ရင်းနဲ့အလိုမကြလို့ဖြစ်တဲ့စိတ်ဆောက်ဒီပြီးတော့ဟုတ်လားအလိုမကြတဲ့စိတ်ဒီအဲ့ဒါကိုဒေါသလို့သာလို့သုံးတာဟုတ်ဟင်နှလုံးမသားတဲ့စိတ်မှန်များကိုဒေါသအလိုမကြတဲ့စိတ်မှန်များဒေါသပဲဟင်အဲ့ဒီအလိုမကြတဲ့စိတ်ဖြစ်ပြီးတော့အလိုမကြတဲ့စကားကိုဘယ်နှခုပြောပြီးဒီတနေ့တနေ့ ဟင်ဟင်အလုံးစုံတဲ့လို့တော့ဘယ်လောက်လုပ်ပြီးလို့တနေ့တနေ့တနေ့တနေ့ခံဘောဟာပြန်ဖြစ်တယ်လို့တရေလို့ဘူတူဘူဘဝကိုသူလူလေးဟင်ဟင်ဒေါသအတိုင်းပဲဒေါသလေးအောင်လို့ကာယကံနဲ့လုပ်ကြတာဒီရှင်းတယ်ဟင်ဟင်အင်းဘယ်သူမှရာမရညာဖြစ်တရားမကြီးခလုံးနဲ့ပြီးမဲ့ညာဖြစ်ခြင်းညာဖြစ်တာဟုတ်ကလားဗျာဆိုတော့ဒီဒီ ပြီးတော့တို့ဘယ်အာယုံကမမိဘဲနဲ့တွေးနေတဲ့စိတ်ကြီးလည်းများကြီးနော်ဟင်ဘယ်အာယုံမှမမိလားမဖတ်နိုင်ဘူးဟင်ဖြစ်ပါအာယုံတစ်ခုကိုဖမ်းတဲ့နေရာမှာမမိတဲ့အတွက်ဟိုချီတုံချတော့မယ်ကြည့်နေတာပဲအဲ့ဒါလည်းမောဟဟင်အဲ့ဒါလည်းမောဟတွေးနေတာလည်းမောဟဟင်ပြီးတော့ပြတ်နေတာလည်းမောဟ मोहानेचेसु मोहानेचेसु मोहानेचेसु लोभारा दूजिने खाली खारा बा तू लोजिना जा रही चुकी साथी ए ए ओ वाले जो ये लो ओ लोभा ने ဒေါသကသူ့ကျေနာလို့နေပါလေ သူကတစ်ချက်လောက်လက်ကနေသူပြီးသွားကျန်တာကမိုးမောင်မျိုးညီမမောဟကတိမောဟကတော့မိုးမောင်မျိုးညီလားအမြဲတမ်းသူ့ဘဝကိုခါတယ်ဟုတ်ကလားဟိအဲ့တော့တည့်ရဲ့တည့်ရဲ့ကိုတို့အဲလောဘကသူ့စာလို့ပြောမှာပေါ့ဒီခင်မင်းနဲ့ဟာပေါ်မှာဒါလို့ဒါလို့သူဌာနတော်ကလူကျင်တာဒီလူကျင်တဲ့လူကျင်တာ ကျိုးတော့ကျိုးသားတယ်မိန်းမလည်းသိတာခံစားရတယ်လို့ပါလောဘကတော့မဟုတ်ဘူးဒါကိုမရမယ်ဒီကတွေ့တာကိုပြောတာနော်ခန္ဓာနဲ့လောဘသူ့မမဲဟိုသူ့တို့အဲ့လိုချူးကျင်တာဒါဆန္ဒပဲမချိုးရမနေနိုင်ဘူးဆိုတော့လောဘကြီးဟုတ်နော်ဟင်ဒီခန္ဓာကိုပြောတာမဟုတ်ဘူးလောဘကိုပြောတာအဲ့ဒီလောဘခင်မင်းအာကြီးတဲ့လောဘကြီးလောဘအာကြီးဘာမှမနေတော့ ဟင်မကြိုက်ကြီးမစက်တော့ဟုတ်နော်ဟင်ဟုတ်နော်မကြိုက်တရားဆိုတဲ့မောဟပဲအကြိုက်ကြီးရတာဖြစ်တယ်အကြိုက်ကြီးနေစေအကောင်မှန်ကုန်ပြီပေါ့ဟုတ်နော်ဟုတ်နော်ကိုယ်ဆန္ဒကဒီလောက်တင်ဖြစ်ပါဟင်အဲဒီလောဘကအကြိုက်ကြီးလာရင်စေအကောင်မှန်ကုန်ပြီအေးလောဘလောဘအဲ့ဒါကဒီဥစွေးကိုဆွဲတဲ့နေရာမှာပေါ်လာတာကြတယ် အခုစိတ်တာတို့ဆောင်ပုံမှာတို့ဒီကုန်းပြောပြောရင်တော့တခီတို့တရေတို့ကိုပြောတာဟင်တခီတရေတို့ကိုပြောတာလားအဲ့ဒါကိုတို့သာတို့ကြတော့ပိတပိတပိတပိတပိရင်တော့ဥပမာမဲ့တို့ဒီရုပ်ဒီဝဇာနဲ့ဒီဥမာတဲ့ဒီရုပ်ဒီဝဇာတိုင်းအောက်ဘုတ်တဲ့ဝဇာတိုင်းမိလာချာဒီဝဇာဟင်မှန်ပါ ဒီသူ့ဆိုတဲ့လက်ရှိရတာကိုအဲ့ဒါအိမ်ပဲအိမ်နာမချုံလို့ကြောင့်ပြုံပြီးနေနေမှာဟုတ်နော်ဒိတာဒိတာဒိတာဒီအဲ့ဒါခန္ဓာလောက်အောင်တော့အောင်ပြန်မှာလားဟုတ်ပါဘူးဗျာတနည်းတနည်းပြောစတယ်မင်းတို့သူ့ကိုမင်းတို့ဒီတိုင်းဒီစိတ်ရင်းစိတ်ပဲနေနေတော့ချုံမမသိညမမသိလည်းပြီးသွားမယ်ဟုတ်နော်ဒီဘယ်လိုသိလဲဒီညမှာပါဒီမှာ ဒီလေဒီဆိုရင်ခင်ဗျားတို့ဆိုင်ကတန်းညကြစစ်တယ်လို့ပေါ့ဟုတ်နော်ဆိုင်လေးကြတဲ့စိတ်ကြီးကြရတာလို့မဟုတ်ဘူးလားဘယ်လောက်ကြမ်းပြီးဘယ်လောက်ကြမ်းပြီးဘယ်လောက်ကြမ်းပြီးဒီချိုးတဲ့တန်းကြည့်အောင်ပါနော်ဘုသတံမင်းမဲထင်ပါဒေါသကတော့ဆိုကြံတမ်းကြံတမ်းကြံတမ်းဒေါသသူကဟိုသူလွှာသွားခဲ့တဲ့ဥပမာပေးတယ်ဒေါသသန္ဒနာဘာဝတော့ကြံတမ်းလို့ဆိုရှိတယ် ဟိသူကတော့နေရဘူးပေါ့မှာဟုတ်နော်နေရပါလားဟာဒီအလုံးမကြတဲ့ဖေးဟုတ်ကြအလုံးမကြတိုင်းသူတော်ဘာပေါ်ကိုတကနေမင်းနဲ့စာပြောတဲ့ဖေးနေမင်းနဲ့စာပြောတဲ့ကိုမူရာနှုတ်မူရာအကုန်လုံးအဲ့ဒါဒေါသပဲဟုတ်နော်ဟုတ်နော်ဒီဒေါသပဲဒေါသပဲအဲ့တော့တို့ဒီနေ့ဒီနေ့ကိုဒေါသအချိန်ပေါင်းဘယ်လောက်ရှိလဲ ဆိုတော့လောဘရဲ့ဆန့်ကျင်ဘက်အလောဘကိုလုံမှသူဖြစ်တယ်လောဘအတိုင်းဆိုရင်ပေါက်တယ်နော်ဒေါသရဲ့ဆန့်ကျင်ဘက်ကိုသူကြိုးစားနိုင်တဲ့တဲ့ပါဒေါသတိုင်းဆိုရင်ပေါက်တယ်ပါမောဟဝါဒုရာခုသူတို့ရွာတယ်ဆိုရင်ဟိုပြောတာဆိုတာကစသူ အမေကသင်ပြီးကလေးကဟောတာကျက်ဟောတာဝက်ဝက်အဲ့ကျက်ပညာပြီးမှညာမောဟပြီးဟင်ဒီမောဟပြီးကြတယ်နော်ဟင်တို့လူတယောက်တည်းမှာလေးမျိုးဖုတ်တယ်လို့ဥပမာမဲ့လူကတော့လူပဲဆိုတာဖုံးပြီးနာမည်ကဖုံးတာလူကြောက်တယ်နော်ဖုံးပြီးကစီသွားနေတတ်တယ် ဟုတ်ကဲ့ဒီလူဒူရာဝတို့မမြင်တော့ဘူးခင်ပြေပဲမြင်တော့တယ်အဲ့ဒါနာမပညာကဖုံးနေပါလို့ဆိုတာပြီးတော့တန်တတိပညာဖြစ်စဉ်ကုန်ပါဒီတန်တတိပညာဖြစ်စဉ်ကုန်ပါဒုက္ခနာကုမှာဟိုပေလူကောင်းလို့ဟိုခြေကရုပ်တုကပွားကလေးပြန်လိုက်နောက်ကပြန်စားထူလိုက် ကြီးကဖွားကလေးပြလိုက်နောက်ကတန်ဆာထိုးလိုက်လေအဲ့လိုနဲ့ဇုံဒီလိုဖြစ်လာတာအမီမွေးကိုလာတဘွားတို့တော့တော့မရှိဘူးအမီမွေးပြီးတာဒီတော့ရိုက်ကြည့်လားဟုတ်ပါဘူးဗျာတဘွားတို့တော့မရှိတော့ဘူးဒီလာကိုဖြစ်နေရင်ရှင်းနေတော့လည်းဆက်ပြီးတော့ဖြစ်လာလို့ဒီလိုကြီးဖြစ်လာတာအဲ့ဒီဖြစ်နေတာဖုံးတဲ့အတွက်လည်းတုန်ပြီးဒါတို့ဒီရပြန်ရဖို့ ဟင်သမုဟာပညာဘာရှိတယ်အပေါင်းစုလေဟင်ဒီသုံးတဲ့ဘုရားသားအပေါင်းစုထင်တယ်သုံးတဲ့ဘုရားသားကိုတို့ဖယ်လိုက်လို့ရှိရင်ဘာရှိမှာလဲလို့ဟင်အဲသုံးတဲ့ဘုရားသားကိုပေါင်းစုထားတဲ့အတွက်ဟောထုံးပြီးဘယ်လိုပုံကြီးညာလိုပုံကြီးပဲ့နဲ့ညနေနဲ့တခါဖြစ်လာတာအဲတတိယဖို့ဟင်ပြီးတော့သတ္တုဒ္ဓဘုံကတန်တန်ကိုပြိတ်ဒီမှာဘောနာထုံးပြီးတို့ထုံးပြီးရဲ့တို့ပုံတန်ရင်းရှင်းတယ်ဟင် ပုဒ္ဒရာကြီးကိုတဏ္ဍာနဝိတ်ခေါ်တာဘူးဟုတ်နော်အဲယောက်ျားပုဒ္ဒရာကြီးမိန်းမပုဒ္ဒရာကြီးလူပုဒ္ဒရာကြီးအဲဒီပုဒ္ဒရာကလည်းသူ့ကိုဖုံးတာပညာလေးကိုဖုံးတာဟင်ပညာလေးကိုဖုံးတဲ့အတွက်တို့မှာကသင်္ခေနဲ့ပြီးတယ်နော်ဆရာအဲ့ဒီအဖုံးထဲမှာရှိတဲ့လူတဘောလူတဘာဝလူတတိလူဘာမှမသိတဲ့အတွက်အဲ့ဒါမောဟတိညာ ဟင်ဒီလိုလိုကြက်ပေါ်ပြီးပါမယ်ဒီကြက်လည်းရှင်းနေပြီလားနော်ခိုင်ခိုင်လေးပြုံးပဲခွေးလည်းခွေးလည်းပြီလားနော်အဲတော့သူတနည်းတနည်းလူမှန်ပြီးတဲ့အချိန်မှာစပညာနဲ့မှတ်ထားတာဒီမှာမဟုတ်ဘူးကြက်ဆိုတဲ့ချက်ရောက်ဘယ်လိုကိုချက်ရောက်မှာနော်ဒီသူသာကတော့တရိပ္ပံဘဝတရားတော့မှဒီတကွာတယ် ဟင်သူနေကြည့်တယ်လေကသူတို့သားကိုလည်းသားလို့ဒီမမဘိုးပဲမောင်ဘသူမဘဲဝင်ဝိရှိမနေတာပဲပုံမောဟပြီးတယ်ဟုတ်ကဲ့အဲ့ဒီမောဟပြီးနေပြီးလို့ရှိရင်တော့တိတ်ကတော့မှာအိုးအဲ့တော့ချင်းကြီးလေးလေးတို့ကမျက်စိနှလုံးပွင့်နေတာပိတ်ချိန်တွင်းမောဟအများဆုံးပညာအများဆုံးဖြစ်ပါမှန်ပါလားဟင်ခုနကဖုန်လေးမျိုးရဲ့အဲမှာတို့ဝင်းကြည့်ပြီးလား ပုံတွေမျိုးအဲဖုံးထားတာကြည့်ကောင်းမှုချုပ်နေတာကြည့်ကြည့်ကြည့်တို့ကြောင်းမှုကြီးရလို့နေမှာပေါ့ကြောင်းမှုကနာတော့အာသာကဖုံးထားတဲ့ကြောင်းမှုကြီးကိုအဲထဲမှာအဲအစီဘလောက်ရှိနေခြင်းနဲ့မင်းကြီးမှုဟိုတန်းနဲ့တန်းမှုကုန်ပြီလားသိပါဘူးသိတယ်လို့ပဲတို့တဲ့ဘာမှမသိဘူးလူတဘာဝလူတဘောလူကြောင့်ဘာမှမသိဘူးအဲဒါမောဟဘူးမောဟနဲ့ကြီးဘူးဟင် သိရှိရရင်အဲ့ဒီပညာသိနေနေတာမှလည်းဒါကမောဟဟင်အဲ့ဒီမောဟကကျက်ပွဲပါများရင်ကျက်ထဲရောက်မှာဝေကိုပါများရင်မထွေရောက်မှာပဲပေဂာနိနောက်ဆုံးစိတ်ဟာဒါလာမဲ့ဘဝတောင်းပါဘူးပေဂာနိရဲ့နောက်ဆုံးစိတ်ဟုတ်တယ်ဒီပေါ်ကိုမိလာကနာနာသမီးဒီလောက်ဆိုရင်ဒါသိဆုံးဟင် အဲဘယ်သူလေးတော့သိချတယ်ဘယ်သူလေးတော့သိချတယ်အဲဘာလို့သိညုံအဲတို့ခုဖြစ်တာတော့သိရင်ဒီငါမိသားစုလည်းပြောပြီးမယ်အိမ်တန်ဖို့ဒီကမှာဖြစ်နေအိမ်တတော်ကိုသာအာဟုတို့လူတမီအာဟုတို့လူကြည့်ပြီးကြည့်နေဟောမယ်ပြင်တာဟုတ်နော်ဒီကြားရနာအဲသာသူလူကမကင်းလာလို့တမီလူကမကင်းလာလို့တောက်တောက်ပြီးနေလို့ဒီလိုငါကြမ်းမှာမပြီးနေဘူးဟောမယ်ဒီလိုကိုနေရဲ့ တနေ့တနေ့သူအောင်ပြန်သူအဲ့လိုစီဟင်ဒါရင်ကြာမှာလားဆာမှာလားဝေအောင်နေပုဂ္ဂိုလ်ကိုဝေပါဗျာမာချက်တော့မြေပါလားဒီဒီဟိုဆာမှာလို့တော့ဒီစင်းပြီးပြီလားဟိုအပြန်လုတ်တာလားဆာလုတ်တာလား ခဲ့ပဲနေလို့အပြန်လုတ်ထားတာအဖန်လုတ်ထားတာမသိရဘူးပဲလည်းကြာတော့ရံပြီးဆံလို့ဒီဒီပဲနေလို့ဒီတရားနဲ့ဆံကဲတွတ်ပါဗျာကဲသူကူတကြီးကိုတို့တာတွေကရွယ်ရောက်ပြီးပြညာရှိဘူးလေကိုလုတ်ခဲ့တာဒီလေသိကြည့်လိုက်လေမသိနိုင်ဘူးသိနိုင်တယ်သိနိုင်တယ်ခံကျင်သလား Lopa ya sampai satu lebih. Lalu ada lopa. Ada lopa kok. Cara sisi. Jauh mah sisi. Beliau ya sisi orang. Cara ada kok. Ngangan cek kanan so mesti tu. Tu ya. Ini dia ini. Tu nyabu jauh mah. Kubu bilau mah. မှမဲ့တစ်ဖက်ချောင်းရောင်းသူပြေးမှာပေါ့။ဆံရောင်းသူတော့မှာပါ။တီရောင်းသူတော့မှာပါ။ဟုတ်နော်။သူတို့ခင်ဗျာတို့လူတစ်ဖက်ချောင်းကမဝယ်ဆိုင်လို့ကိုမန်းလေးကြီးမတော်နိုင်လို့လက်ဖက်တော်ကြီးမတော်နိုင်လို့တို့ဆိုင်တော့မယ်။သူတို့ငါအကြောင်းပြုပြီးဒီလက်ဖက်ချောင်းတို့တော့ငါအကြောင်းပြုပြီးဒီလက်ဖက်ချောင်းတို့ကဒါမှမဖြစ်ဘူး။ဟုတ်နော်။ဟေး ဒီငါကြောင့်ပြုရသူလက်ဖက်ချောင်းလေးနဲ့အဲအဲ့ခံရတာအဲ့တော့သူ့အတွက်ငါကူညီမယ်ဆိုတဲ့စိတ်နဲ့အဲ့ဒီပေါ်နေရင်လောဘရဲ့ဆန့်ကျင်ဘက်ဖြစ်မှုဖြစ်ခင်ဗျာမဖြစ်ပါဘူးဗျာဟင်အဲ့တော့သူ့ကိုကူညီတဲ့နေရာကနေပြီးတော့သူကြောင်းလိုက်လို့ရှိရင်လောဘရဲ့ဆန့်ကျင်ဘက်ဖြစ်တာဟင်ဒါမှမဟုတ်ဘဲနဲ့ဒီကနေ့တော့ဘသူကလာမှာတော့ဝီရိယလည်းဟိုသူဒီတော့မှနေနေလူနေတာနဲ့ဟင် ကိုကိုကိုရဖို့ရရင်ပြောပြီးလုပ်ရင်ဘယ်လိုကိုသာမသာမလားပြန်မလားပြန်ပါပါဟုတ်ကလားကိုခိုင်ပေါ်ပဲတယ်လို့အစာမီလောက်ထားတာအပြန်နေလောက်ထားတာပြန်နေလောက်ထားတာဟုတ်ကဲ့ဟုတ်ကဲ့တို့ပြတို့ပြဟင်ဟင်ဘုရားဘုရားကတည်းကအညာဘောလေဘယ်ပုံမှာတော့တော့လေဘယ်နဲ့တော့ဆိုင်မမနေဟိုအစာလောက်ထားတာအပြန်လောက်ထားတာဆိုတော့ ဆုံးကြပါရဲ့ဟင်အစ်စ်နော်ပြင်နော်ဘယ်ဟာဖြစ်ဟင်ဒီဒေါနာရဲ့သာကြံပဲတို့ရင်သမိုင်းဒေါနာလည်းလူပြီးသာမမှာဟင်လူဒီရောက်လာတယ်ဆိုတာလူဒီဘဒူလာလာသူ့လို့ဘူးလား တို့ကပို့လို့ပြီးဥမာနဲ့ဒေါသကြီးသူပြီးသူ့တဘာဝကဒေါသကြီးတာဒုမှုကြီးတယ်လည်းဖြစ်နေတယ်မယုံကြည်ပြီးဒုစာမသတ်မှာကိုလူစားရောလူတွေကိုဘာမှမကြိချာတို့ရောအဲ အဲတက်ရှိနေမဟုတ်ဘူးဗျာခင်ဗျာယူရင်းနဲ့ရောတော့သတ်ချင်းချင်းတော့မှာသတ်ကြလို့ဘူးဆိုမေယုတ်ကိတာတိမေယုတ်ကိစတာမှာပြီလို့ရှိရင်ဘာကူကဒေါ်လာဖြစ်ပြန်လဲဆိုင်ဟာမလားဘာတော့ဒီသူဒီချင်းညက်တယ်ချိုးတာတို့မို့ချိုးတာတို့မို့ချိုးတာတို့ မလို့သူများသားရင်ပေါ့ခွေးတွေးရင်ပေါ့ဟင်သူသူခုနပြောတဲ့တို့ဘာလို့နာမယာကြီးလည်းရောရင်ပေါ့ဆိုတာပါဘယ်လိုချင်းပဲဖြစ်ပါပဲသူ့ချွာတော့ဆိုတော့အတမတဲ့သူတတိကိုကတော့ပါတို့မူများချူတယ်ငါချင်းမနေနဲ့ဟိုးတို့မူချူတယ်တင်မလားဟုတ်ဗျာသူ့ရဲ့သဘာဝတတိကိုလောဘရဲ့လောဘသဘာဝခတ်ချူနေလာမှာပေါ့ ဘုရားကမှာကခတ်တက်နဲ့လာမှာစာသူတဘောလို့အဲတော့ဒီဟုတ်ပါဆဲတော့ဒုဆိုင်ဝင်လာတယ်အဲတောင်းတောင်းဘုံမောင်းဘူးတဲ့ဒုဟိုပြောဒီတော့ပြောတယ်ဒီသူ့တဘောကဒေါသဆိုတာဒီလိုမှန်းပြီးဟောသူ့တဘောမူသူ့ဒေါသသမားမူသူ့ဒေါသကြောင့်ပြောတာငါပြောတာမဟုတ်ဘူးလို့ တို့သူ့ကြံပြီးတော့ပြပါဖို့မူသေးဘူး။ဟုတ်ပါဘူး။ဟင်ဒါဆိုဒေါသရဲ့ဆိုင်ရှင်လုံးနဲ့ချင်းတယ်။ပြပါပါ။ဒီလိုလိုသမလားပြန်လို့သမလားပါ။ဒီသာမုန်ဆိုင်ဘဝနဲ့ရှင်ပါပြောတာတော့သူပဲတယ်လို့ပြန်ပါပါ။ဟင်အဲ့ဒါဘုဒ္ဓဆိုဒီကုန်းတွေပေါ့အဆန်တွေလုတ်ခဲ့သလားအတန်တွေလုတ်ခဲ့သလားဒီကုန်းပြောတာဒါဟင်အဆန်ဘလောက်လုတ်ခဲ့လို့ဒါအဆန်ရောပြန်ရောဆုံး ဆန်နဲ့တံပဲကြားလို့ကလည်းကဲဟုတ်ကလားဗျာဒီဒီဟုတ်တော့တို့တို့ကိုထားခြင်းပဲနဲ့တို့ကတော့မှအဲအဆောင်တွေရပါတယ်တို့ကိုလိုက်ပြီးတို့ကတို့လို့ရှိရင်ကြားမှာဟင် ခဲတယ်မခဲရင်မှုတင်ပါနော်ဘယ်လိုဒီလိုဒီမှသိဖို့လိုတယ်ခင်းရခင်းရမှသိဖို့လိုတယ်ဟုတ်နော်နိငရုပ်ပြီးစားရမလားလို့သွားတော့ငရုပ်ပြီးပဲစားတတ်တဲ့ဘောသားမှာပေါ့အဲ့ဒါသွားပြီးစားရမလားလို့သွားလို့တငရုပ်ပြီးမိုက်ထားလားတို့မိုက်ထားလားတို့မိုက်ထားတို့မိုက်ထားတို့မိုက်ထားတို့တို့တို့နားကတူတော့ပြကြဟင်ဟုတ်တော့ငရုပ်ပြီးကိုစားတာလည်းဒါတို့တို့ကိုစားတာလည်းချက်မနေလည်းဟုတ်ဟုတ်ကြခက်ညံ့မို့ချူတာလည်းခက်ညံ့မို့ချူမှသိပြီးတာပဲဗျ tenye mutu mati daga da o tenye mutu ra do ko mutu ra be do ita be da to do do nga mu bu chu de tenye mo me da nga me to no to bo de ta do ye chi ja ma te to ja ပြီးတော့ခုနကသူကြိုက်တာမကြိုက်တာအဲ့ဒီကြိုက်တာမကြိုက်တာကိုဖြစ်ဖို့ရအတွက်တို့အာယုံများနဲ့သက်သာရမှာတင်တယ်ဟုတ် အာယုန်ဒီဘောကိုနာတော်တော်ငွေဆိုလဲငွေအာယုန်ပေါ်ပြတာအာယုန်ဒီပဲမဟုတ်တာဟုတ်နော်အဲကျဲဟဲ့လက်ဖဲဟဲ့ဝဲဟဲ့ဒါပြအာယုန်ဒီမဟုတ်တာဟုတ်ပါဘူးနော်မြင်တဲ့စိတ်ကမြင်တယ်လို့တတိနဲ့ထားလိုက်ရင်ဘောဟာမဝင်ဘူးလက်ဖဲမဝင်နိုင်ဘူးမြင်တယ်လို့မြင်တာမြင်တယ်လို့တွေ့တဲ့ကစိတ်ကလေးကတတိနဲ့မှတ်ချက်နေတာပဲပေါ့မယူရင်ဘောဟာကချက်လို့ဝင်ပြောပြောထွက်ပြောနေမယ်ဟုတ်နော် ဒုက္ခမှချက်မယူရင်မောဟကဝင်ပြီးပြောနေကြအတိုင်းဒါချက်ကိုပြောတော့ဟုတ်နော်ဟုတ်နော်သူကပြောမှာသူမပြောခင်ဒုက္ခမှချက်နေတာချက်ဆိုတာဝင်လို့ရမှာတစ်ဖက်ဆိုတာဝင်လို့ရအောင်လေမှန်လားမှန်လားတဲ့လိုပါလေးလို့လို့ပြင်နေတယ်မှန်ပါတော့ကနေကျေတော့တော့ကနေတော့ကအဲတို့လူချင်းမမလူချင်းမလာပါလေ ဟင်ငါမဟုတ်ဘူးဘာလာကငယူနေချင်းနေဒီမှာလောဘနဲ့ဒေါသလောဘတင်နေဒီငယူနေချင်းမတူမလားဘူးမောဟကအမြဲရှိတယ်ဟင်ဘယ်သူနဲ့မှမရှိတော့ကိုကိုကိုရှိတဲ့ငါပါငါငါဒါငါလက်ငါဒါငါလက်အဲမောဘဟာရီကလာပါလိဟုတ်တာအဲတို့ဘာလို့ဒီစိတ်ကအမြဲရှိအောင်တတိရှိရင်မျက်နာမျက်နာပဲတင်ဟင်ဘယ်သူပဲဝါပါအောင်မလားကြားရကြားရမယ် ဟင်ဒီလိုဆိုရင်တို့ကိုအထက်တဲရမှာပြီဒါတော့ဝက်ဟဲ့အဲဆိုရင်ဒါပါတို့ပဲနေတော့သူဆံပါလာပြန်ပါဆံပါလာပြန်ပါပါပါပါအဲဟိုပြန်စီဟိုပြန်စီဟိုခုနတို့တော်လို့ဆံဖို့ရဘယ်လောက်လုပ်ပြီးလို့ဆံဖို့ရဘယ်လောက်လုပ်တာတော့ဒီလေဒိုလာဒီဆံမိတ်နဲ့တော့ပြနေတယ်ဒီလိုခါဖို့တိခဲလာကြည့်ဟင်ဟင်ကဲဘလို့ဆိုတော့ဆံဖို့ဘယ်လောက်လုပ်ပြီးလို့ ပြန်ပြန်မဲတဲ့ညာနေသလားဆံမဲတဲ့ညာနေသလားပြန်ပြန်ညာနေဟေးဟေးဟေးအဲအဲသက်တမ်းနေတဲ့လူတွေကဘူလူသူကြီးကပေါ်ဘူလူပါတော့လူကြီးဒါဟို90ကျော်60နေပါပါဟေးအဲတော့90ကျော်လူကြီး ဟိုဒီဘက်ကဟိုဟိုအပြန်ပဲလုပ်ခဲ့တာကဟိုတခြားဟိုထုံးနိုင်တယ်ဆိုရင်ခုနှစ်နဲ့ငါးနှစ်တင်တယ်။ဆံဖို့ကခုနှစ်နဲ့နှစ်နဲ့ငါးနှစ်ထိကြတော့ဗျာ။ပုတ်ကလား။ကဲပဲတဲ့တော့။ပုတ်ကလားမရှုံးမသူတို့ရှုံးမလို့ရင်ပေါ့။ပုတ်ကလား။ဟင်ဟင်ကိုမငါးတဲ့လုံးလုံးကအဆန်နေလုပ်ခဲ့တာလားအပြန်နေလုပ်ခဲ့တာလား။ဟုတ်ပါပါဗျာ။ ဟင်ပြောလို့ဆံမယ်ပိုးလို့ဗျာဟင်ငါးဘက်ကအဆန်ဒီလုပ်ခဲ့တဲ့ခုပြန်မှုရအတွက်ကဘာအဲဒီကျွန်တော်ကျေဟင်တို့တို့တို့ပြောမှာဘုံခံနဲ့ပြောမှာတို့တော့ကပြောတယ်ဟိုနေဝင်ငါနိနာဝါရီသိနေဝင်ဖင်ပြဲတိုင်ပွဲပေါ့သာသူတို့သားတွေဟင်ဘာပြောတာလို့ဒီနေဝင်ငါနိကို ခင်ကြီးအောင်လာပြီတိုင်းပွဲတော့ပေါက်တယ်အဲ့ဒါတော့လားတို့တို့တို့တို့တို့တို့တို့တို့ကြောင့်တော့ပြောရတာဗျာဒီလူကနိဘူးတို့ကြောင့်မှတော့ကလည်းဒီလေးဆိုလိုက်ဒီလေးရပါဘူးဟင်ဒီနိဘူးကလည်းတိုင်းပွဲလို့ပြောတာပေါ့ဒီဖြစ်တယ်ဒီရဟုတ်လားဗျာဟင်အဲ့တော့25နှစ်ကလေးနဲ့ဟိုဟင် 25နှစ်ကလေးတဲ့25နှစ်ကတော့ပြေးကြလို့လားပြေးကြပါဘူးဒီ ဘူးသူ90ကပါပြီးတာကတာကနဲ့ဒီကနေရာမပြရမယ်သူမှဒီပဲနဲ့90နဲ့ဒီမှာလား60နဲ့ဒီမှာလားဟင်ဒီဆိုင်ကနေကြံလေးတာပဲကွာတော့တော့မနေတော့ဘူးဟင်အဲ့ဒီနဲ့ဆိုင်ကနေဒီတာပါကိုတို့တို့ဘုံမှာဒီပေါင်းပြတာပဲသို့နော်ပြတာနိုင်တယ်အဲ့တော့တို့ကရှိတဲ့ခါလေးဆန်းဆန်းကျင်တဲ့ပါဆိုရင်ပေါ့ ဆမ်းမဲဆိုရင်ပေါ့လုံတော့ဒီတိုင်းပွဲပဲမင်းတို့ဟင်ဟိုဒီကနာဟိုပြောတဲ့ဟိုစကားတစ်ခုကြားရသေးတယ်အမေကသတိဆုံးပါမိဘကြီးကမြင်းမတောင်းနဲ့မြင့်တယ်ကဲဖယားတောင်းမဲဖယားအဖြစ်နဲ့ကြီးဘူးဆက်တာတော့လို့တလုံးဖို့ပဲကြီးတယ် သမီးရပြောတယ်ဒီတော့ညမှာတော့ဆက်နိုင်တော့ဘူးတော့ညမှာတော့ဆိုတော့ဘူးပဲလို့ဟဲ့ဘူးပဲလို့ဟဲ့ဟဲ့ညမှာပြန်တဲ့တိုင်းဘာလို့ပဲလို့ဒီလိုမျိုးဖြစ်နေလို့ရတယ်။ဒီလိုကြီးနာမလို့ဆက်နေတော့ တို့ကလူဘဝလေးရောက်နေပြီစကန်းတို့ရှုံးနေရရှိဒီကရှုံးညမကဘောရလာတရိသာမြင်တိုင်းလုပ်နေတယ်တို့လူမပြီးလို့လုပ်ထားတယ်တို့တော့ပြင်နေတာမကြည့်ဘူးတို့ကဒီလက်တို့လည်းလုပ်တယ်ဒီခါနဲ့တို့နဲ့ဘယ်သူမှမတို့နဲ့တို့နဲ့တရိသာနဲ့ဒီကုန်းနဲ့ဘယ်သူမှမ လုံးပြည့်ဘူးဘုံပဲနာမည်ဝတ်ထမှာဟုတ်လို့ဟောကမတိလို့လုပ်တာတို့တော့ပြေကနာမရှိဘူးဟိုကနေပြောတော့ဝါဒနာအမလို့ခပေါ်လားပြေကနာမဟုတ်ဘူးတို့ကပြေကနာပါဘူးပြီးလဲပြီးတယ်မကောင်းဘူးဆိုရလဲတရားသမားကမိဘကဘုံကြောထားတာအကုန်သိတယ်သိပြီးလုပ်တာဟိုကမတိလို့လုပ်တာရှုံးစရာကြီးလူဘုံမှာရှုံးနေဟင် ဝေးပြီးလူငရေရောက်ကိုသိမသိတာဘူးလူသိရေရောက်ဆက်သိတာဟုတ်ဟုတ်ဝေးပြီးလူခွေရမီတက်ကကူလာနေတယ်လူသိနာတက်ကြရတာရှာလူကြီးကဆုံးရတိတို့ကြီးကဆုံးညံပြရရှိတော့ညံပြဘယ်မှမစမ်းနဲ့လူတံမိုးအကြီးဆုံးလူတံမိုးကြီးတို့နတ်ကြီး တို့တို့မရှင်းနိုင်ဘူးသိပါတယ်တို့လည်းညာကောင်းရှင်းစီတော့တို့လည်းရုံးမရှိဘူးဘာပေါ်လေလုံးလက်ချက်ပေါ်မလုံးနိုင်ဘူးဒီကပါတော့လိုက်ဒီကမပါရင်တို့တို့လက်ချက်မှာတော့ဘာမှမလုပ်နိုင်ဘူးဟင်ဘာမှလုပ်နိုင်ဘူးတို့ဘာတော့ရအခုဒီဒီပေါက်နေတာလေးဆိုရင်တို့ဒီဖျားဝတ်တယ်မှာကျေရာနေနာပြီးနားထောင်ပါတယ် တို့လူမဖျားဝတ်တဲ့တရားမှရှိတယ်အဲ့ဒါလေးနဲ့သူတို့ကိုယ်သူယူပါချင်တယ်တို့ကမြောက်ဝင်မိသားစုယူပါချင်တယ်ဟုတ်ပါဘူးဒီတို့ယူတဲ့ဘောမှာသူဖျားကြီးကိုကိုယ်မအာယုံပြုနေတယ်သူဖျားကိုယ်မော်တွေကိုစိုးနေတယ်အဲ့ဒါလေးသူကအာယုံပြုပြီးဒါလေးနဲ့ကိုယ်သူပေးနေတာတို့တို့မလုံးနိုင်တော့ဘူးမစိုးနိုင်တော့ဘူးအဲ့ဒီဘောကမှာတော့လေနာနာတင်သားမင်းနဲ့ခွေးရှုံးဟင်ဟင် ပြမဖို့ဆိုသည်ဒီဘုရားကြီးဟောတာတော့သူပြမမှာမထိုင်လို့မရလို့ကျုံတန်းနာပြီးခံပေးရတာလေဘုရားလက်ထက်ကမှကျုံတန်းခံပေးပါဦးသူဘုရားဆရာတော်ဘုရားကြီးပြရာတော်လေးပြောထားရှိတယ်လာခန်းနေရင်ချင်းကိုမဲ့ဖို့တမဘူးဘာမှတော့မရဘူးလာခန်းနေရင်ချင်းကိုမဲ့ဖို့ဟုတ်တော့ဒီဒိုးလောက်ပြေးမရှိဘူးညပြရာစီတင်ခါလားဒီ တို့ဝေဘူးဆရာတော်ဘုရားကြီးအမေရှိသွားတာလေးအများရှိပါတယ်တဘုံကဆိုကိုတလောက်ကိုဟိခေကြောင်လို့မှာတဘုံကဆိုဆိုတလောက်ကိုကိုဝေဘူးဆရာတော်ဘုရားကြီးအမြဲတကားတို့သွားတယ်နော်ဟိဟိတဘုံကဆိုဆိုတလောက်ကိုတကားလေးမင်းပြောတယ်နော်ဟိဟုတ်နော်အဲ့တော့တဘုံကဆိုဆိုတလောက်တို့တို့ခေကြောင်လို့မှာညောင်လို့မှာပြောတာလေဟိ ညအောင်လုပ်ပါလေဟုတ်ကလားဗျာညအောင်လုပ်ဖို့လဲခုနကတို့ပြောတာလေးအဲဟိုသဘောပေါက်လို့ပါလေဒီလိုလိုဆိုင်ပေါ်ကနေတော့ငွေလူချင်းတို့ထိုင်တက်မဲ့ပါသူများဟိုလူချင်းတဲ့ပုံလေးကိုကူညီချင်းလို့တက်နေလိုက်မယ်လောဘရဲ့စင်ကြီးပဲဖြစ်မှာဖြစ်ဟုတ်နော်သူစီကငွေလူချင်းလို့တို့ဆိုင်ပေါ်နေတာမဟုတ်ဘူး သူတို့ကိုဘောပြီးမဝယ်နိုင်တဲ့ကုန်ပစ္စည်းကိုသူကပြဝယ်ပြီးအကျိုးဆောင်ပေးတဲ့နေရာကနေမှာပေါ့ဒီလိုနေတော့ဟောသူကဆရာတာပို့ပြီးတော့ဘူးတယ်ပါပါဗျာပို့တော့ပေးပါလေဦးမဗျာဟင်ကိုကမိသားနဲ့ပူလေးလေးပူပေးလေးဟုတ်တော့ဟင်ကိုကသူ့ကိုပူညီသိမ့်တဲ့လုပ်ကြည့်ပါပို့ကိုရပါဟုတ်တော့ ကိုကလိုလိုဟိုဝေလိုရင်းနဲ့လုပ်လို့ရှိရင်သူ့ဆက်ဆံတာကတို့ကတမျိုးဖြစ်ပါလိမ့်မယ်။ပြေနာမရှိနိုင်ပါဘူး။ဟုတ်နော်။အဲ့တော့လိုလိုပါရသံပဲအဲအလိုပါဖြစ်ဖို့ဒီလိုချက်ဆံဖို့တို့လူတွေမှာလုပ်နေတယ်။တို့ဆံတာ။တို့သားရသံပဲကနာကငယ်ငယ်ချင်းပြောပြီးပြတာ။ဟုတ်နော်။ဒီတီတီပြတာ။မောဟရသံပဲတတိပြတာ။ကိုနာပြောတဲ့ဘာဟိညာရဲ့ဟိုနာမပညာဒီမုံတော့ပေါ့။ ကျက်တဲ့ဝက်တဲ့မမြင်အောင်မဝင်အောင်ပေါ့ဒါလေးနဲ့မှတ်ပြီးလူပေါ်လာတယ်လူကြတာပါလူလေးလာလူနဲ့တို့အားမရလို့ပြောတာဟင်ပြီးတော့ရှိသေးတယ်သူတို့ပြောတာသဗ္ဗဒါနာဓမ္မဒါနာသိနာပြုဆိုတာကြားမှုသိနာဟုတ်ပါဘူးကြားမှုလားဟင်ကြားမှုလားဟုတ်ပါဘူးတင်ညာအလှူပြီးအလှူရကအလှူအောင်ဆုံး အာပါထာဟင်အလူရကအလူတို့တွင်ပေါ့အလူအာလုံးတို့တွင်ဓမ္မဒါနတရားလုံးပြီးပြီးမှအောင်မြင်ဆုံးဟုတ်ပါ့သင်္ကန်းနေပြီသင်္ကန်းလူကျင်တဲ့လောဘပါနေခန္ဓာလောဘမဟုတ်ခန္ဓာလောဘမဟုတ်ပါနေပါနေပြီးတော့အဲ့ဒီသင်္ကန်းကဒုက္ခရရဲ့ခန္ဓာသူများဟာ မြင်ပါဗျာနော်သူများဟာသူကျင်တဲ့ခန္ဓာရှိတရားနဲ့ဖတ်ပြီးလူတဲ့ပုဂ္ဂိုလ်ကတမှန်မှန်နေတဲ့အချိန်မှာအဲ့ဒီခန္ဓာရှိသလားရှိပါဘူးအဲ့ဒါသူများပြည်ဟာဟိုလိုသွားပြီးဝဲထူတာလားကိုယ်ဟာလည်းကိုယ်ထူတာလားကိုယ်ဟာလည်းကိုယ်ထူတာပါဗျာဟင်တရားနဲ့မှတ်နေတဲ့အချိန်မှာ ငါဒိဋ္ဌိဝင်သေးလို့မဟုတ်ဘူးပါဗျာဒီတော်တော်ကြီးမှန်ပါပါဗျာဘုရားပုဂ္ဂိုလ်ပဲတဏှာပေါ့မှန်ပါပါဗျာဝိဟာရပုဂ္ဂိုလ်ခြင်းမခြင်းသင်္ကန်းနဲ့တရားဓမ္မဘုရားပုဂ္ဂိုလ်ခြင်းလူဘူးတလားအဲ့မှာဒီဘယ်လိုလူဘူးလို့ဟင်ဟင်ဟင်ဘယ်လိုလူဘူးလို့တနေ့ပဲသိနေတယ် ဟောဟုတ်ကလားဗျာဘသူလှူတာတော့ဟုတ်ကလားဗျာဒီအဲ့ဒီတရားကဗျာကိုအဲ့ဒါပြောတာသာအုပ်ကိုလည်းဒါပြောတာမဟုတ်ဘူးအဲ့ဒါလေးကိုတို့ဖြစ်နေပါလားတို့သာရဆိုတာတော့တနေ့ကိုခုနှစ်ပြီးအားထုတ်အောင်ဟင်ခုနေမှာပဲမြည်ရဟင်ဟင်ဟင်မနေ့ကခုနေမှာဟင်ဟိုလိုဟိုလိုဟို နှစ်ကြိမ်ကခြံနေသားတယ်ငါးကြိမ်ကဖိလိဝါဒတယ်ခြံနေသားတော့သူထိုင်သားတော့ညတစ်ချိန်မနေ့ကတစ်ချိန်ဆရာကတင်ကျန်တဲ့ငါးကြိမ်ကတော့တွားရင်လာရင်ချိန်ချင်းချိန်ချင်းနဲ့မှတ်အောင်ပြောတာဟင်ဟုတ်ပါ အဲသူရှိသေးသူရှိသေးသူတို့ဒီကုန်းတွေတော့မသိဘူးသူမင်းကုန်းတွေတော့ရှိတယ်အဲည9နာရီဆိုရင်သူနေမောင်းနေအုံမောင်းနေမဟုတ်ဘူးလားဟုတ်ပါဘူးမနေ့၄နာရီပေါ့ဟင်ည9နာရီခေါက်တော့ဘာလို့ထားလဲဒီကထားလို့ဘာလဲဗျာ တို့တို့တို့ကျောင်းကများတောင်းလည်းကောဖုံးတော့ကျောင်းသားလေးတွေဘုရားကြီးပုံနေဖုံးတော့ဘုရားရောတို့ကျောင်းသားလေးတွေဘုရားကြီးပုံနေမနေ့ကမောဟောက်တော့ပါတယ်ဟင်အဲဒီမှာဘာကူမမင်းကုန်နေမင်းကုန်နေဝဒဝဒအားပြမိုက်ဟင်ဟင်ဒီလိုရမှာပဲမနေ့ကမောဟောက်တော့ပါလို့ ဟုတ်လို့လားဗျာဒီဒီတို့တို့ပြောနေကြဆိုတော့တရားဟောဟိုဦးမကောင်းလို့ဟောသူကျတော့ဟောသူကျတော့ဟောတယ်ဗျာဟင်ဟင်လူသိတာကြီးလားဟုတ်အဲ့တော့7မိနစ်7မိနစ်3မိနစ်တို့ရင်ဟောတာပါဖြစ်ပြီဟုတ်ပါဟင်အဲ့ဒီစစ်ကလေးလို့ဆိုပါတယ်ဟိုတည်းဟိုလိုစစ်ပန်းလို့ဆိုပါတယ်စစ်ပန်းကတို့ဟောပေါ်တာတရဏဂုတိဟာပေါ်တာ အရိယာတွေတော့မရသိဘူးနောက်တစ်ပန်းကဘာသာကြားလို့ရှိတယ်ဘာသာကြားပေါ်ရဘူးသူသူခိကြတော့ပုံနာရီဂျပနာနေမှာပေါ်ပြီဟင်အဲ့ဒါကတစ်ပန်းလို့ရှိတယ်ဒီလူရတာဘာဖြစ်ဘူးဒီခုနကလူပြောတဲ့ခုနှစ်ကြီးမှနင်းနေမှာတာခုနှစ်ကြီးမှနင်းနေမှာတာဟုတ်ပါဟုတ်ပါဒီတိုင်းမှာတော့သူတို့တင်တော်သားမွေးမပြတ်ဘူးအကြောင်းမပြတ်ဘူးအလုပ်ကိမပြတ်ဘူးဒီလုပ်လို့ရင်းနဲ့မှတ်ထားတယ်ဟုတ်ပါ ဒီလိုလိုရင်မှတ်ထားပါဟုတ်ကြကိုရိတ်တာကိုသွားမှာမဟုတ်ဘူးအဲတောက်လေးဒီလူဒီတိုင်းရိတ်တာသွားတယ်မရှိပါဘူးဘိုးဘိုးရိတ်ကောင်းမှမရှိပါဘူးဒီလိုလိုထုတ်သူတို့ကနာပြောတဲ့ဟိုမောဟသာမောဟရဲ့ဆန်ရင်ပဲတည်ဒီကျက်ဟိုအခုမဝင်ခင်တော့ညနေဖားလိုက်ပါဘူးဒီကျက်တန်းကြားလိုက်တာနဲ့ကျက်ဆိုတော့မဝင်ခင်ကြားတယ်ဖားလိုက်ပါဘူးသင်္ခါပေါ်တာဒီကျက်တော့မောဟဒါမောဟရဲ့ဆန်ရင်ပဲတည်ဟုတ်ကြ အဲ့လိုနဲ့မနဲ့မှာဖွန်းညနေတီဗီပန်းနေရေးချမ်းသာဝတိတီဗီပန်းမနဲ့အာယုံဆိုရင်မော်ရိုတို့ကိုချက်ပြီးပါတော့ကိုချက်ပြီးရင်မဘောပြီးအဲ့ဒီမှာပြရချင်တာအနုမောရနာပါဆိုတော့သုံးမောရနာတာပြီးဟိုမှာညနေကြတော့တီဗီပန်းကြီးချမ်းခொနနာကြီးတီဗီပန်းကြီးချမ်း ဖီမီကလေသူဘုရားရှင်မြတ်တဲ့တုန်းကသူ့ရဲ့ရောင်ကြီးတော်ကသူလာရောင်လို့အဲ့တော့သူတေချာတာဝါဝါကြီးမဖူးရဘူးအဲ့တော့ဘုရားရှင်ရဲ့ရုပ်ရည်ယူပကာရတော်ကိုပြီးပြီးပြင်းပြင်းဝါဝါဖူးခြင်းတဲ့အတွက်သူကမိထွားမိထွနာတော့ဘုရားကဘယ်လိုလဲကြည်စားလာဖိုက်လို့သူစားတဲ့ခါမကြည့်ပါဘူးဘာမှမလုပ်ဘူးဘုရားဘုရားသင်မနေနဲ့တို့ကိုထွနာ ဘုရားလည်းဒီကတော့ပြင်နေနိုင်နေမှာအဲ့ဒါကိုဘုပဲတောင်းဘုပဲတောင်းတော့ဘူးရှိသေးတယ်ကဆိုရင်ကိုရှိသေးတယ်ထုံကြည့်ပါလားလက်ပြီးသူ့မှာပေါ့ဒီဘုပဲတောင်းဘုပဲတောင်းလားဒီဒီမိထုံးလာပါတယ်ခုနလိုက်တော့ဟိုမော်မော်လို့ပြီးတယ်နော်မှာပါတယ်ပုံကြပန်းပန်းကလည်း တို့ဘုရားရှင်နဲ့ပြိဿနဲ့ငါးတောင်လို့ခေါ်တယ်အဲ့ဒါမနင်းမဘူးညာငါးတောင်လို့ခေါ်မှာပြီးအဲ့ဒီမှာဝိနာလာရှိတဲ့ပန်းကြီးပေါ့ဘယ်လိုပန်းကြီးမှာပေါ်ကြအနာရှိတဲ့ပန်းကြီးအဲ့ဒီချထားတဲ့ဘာဖြစ်လို့တော့တကယ်လို့ပြိဿပတ္တမီကဘုရားရှင်ပြီးသွားရင်တို့ရဲ့ဟိုနတ်ငင်းကြီးတွေဘုရားနှခေါင်းတော့မှာတို့ကြားပန်းချပြရတဲ့ ဘုရားပန်းကြိုက်တယ်များဖြစ်မနေနဲ့ဟင်လူဒီဘူးလေးတော့ပလာသတိပန်းနေကြမှာဘွေးရှင်အပန်းနေလို့ဘောလူကြပါလေပလာသတိပန်းဟုတ်ကလားကြာတော်တော်မွေးပါဗျာဟင်ဟင်ဒီဝေကျက်တယ်ဘုရားပါဝတိပြီဟင်ပြီးတော့ရေချမ်းသွားတော့ သူတာဝတိမာတာကိုတို့ဘိုးအောင်ရင်ကြဘူးဒီမကြီးတော့တောင်ရင်ကြီးတွေဒီရဲတောင်ရင်တော့ဘူးဒုံမှုသူအဲ့ဒါဒီမှုဒီခုပြုနေရာကနေတော့ကျွတ်သွားထံပေါ်ကြတာလေအဲ့ဒါဘူးပါဘုရားတော်တို့ဦးတယ်ပဲဘုရားတန်ခါဦးရိချက်အဲ့ဒါတို့လို့တော့ဒီအဲ့ဒီမှာတရားနာပါတို့ကခုနလာရင်ပုံမောက်ပြီးတာအဲ့ဒီချိန်ကဖခင်တရားဟောတဲ့အချိန်ဒီချိန်တို့အားထုတ်လိုက်ရင် သူ့ကိုသူ့ရဲ့ပုံပါနေအဲ့ငါတို့ခောက်တာဗျာကျောင်းသားကြီးဖျောင်းတဲ့ဘုရားချင်းတွေဒီဒီယောရာဟာရီရောဖျောင်းတဲ့ဘုရားဗျာကျောင်းသားကြီးတို့အချင်းမနေတော့ဘူးဒီထုတ်လာဗျာဟုတ်ပါဗျာဒီအဲ့ဒီမှာဘုရားကတို့လူပေါက်ပန်းသိမပြောဘူးသူအလုပိတရားနာဟောတယ်အလုပိတရားဟာ ဟိုတင်ဦးဦးကိုအကြောင်းပြုပြောဟောရတာပါပါတယ်။မိုက်ဒီတပူညာတမဲ့ဖြစ်သူညာတမှာကိုစောင့်ပြီးဟောပေးနေရတယ်ရှိတယ်။ဒီပြီးတော့တဦးဦးတမာရီအနေနဲ့တမာရီအကြောင်းဟောပြရ။ဝေကြနေမှဒီဝေကြတော့ဟောပေးနေရမှာ။ဒါအနေနဲ့ဒါတော့ဟောပေးနေရမှာ။သူအပြင်လိုဟိုနားထောင်ဟောရမှာမဟုတ်ဘူးလို့ပြရတာ။ယောဂီကိုကြည့်ဟောနေရတာ။ သူမနဲ့ကလာပြီးအစ်စ်ခန္ဓာကြည့်ပြီးတော့ဟောတာဟင်ဒီကဘသူ့ကိုတောင်းပြီးဟောရမယ်ဒါကိုကြည့်ပြီးဟောနေတာအဲ့ဒီလေဘုရားကလည်းဟောတာဟင်ဟောပြီးတာနဲ့အေးပြန်လာနေကြရင်ဒါတော့ခုနကဝေကြီးထမ်းပြီးမှတ်တဲ့ကလာကလည်းသူတဘူလေးထမ်းလိုက်တော့ပဲလို့မလိုက်တော့ပဲလို့ချလိုက်တော့ပဲလို့လှည့်လိုက်တော့ပဲလို့အဲ့ဒါကိုရှောက်တာအဲ့ဒါမှငါသာသာဆိုပဲလို့ဒီအာယုပြုွက်တာလို့ပဲဟင် မေယုတ်ဒီကောင်ကလာမှာလည်းသူမေယုတ်ဒီဆောင်လာမာတော့ပဲလို့ခြားလိုက်တော့ပဲလို့ဒါပြောတာသိဟင်ဒါကြောင့်ဒါလိုပဲလို့ဟိုလိုဘုရားကဒါလေးကိုပြင်ပေးတယ်ဆိုပြီးအဲ့ဒါအန္တဒနာပဲသိရဘူးဒီပဲဟင်အဲ့ဒါခုနနာရီကအဲ့ဒီကျုပ်သူညဘူးထိုင်ဘူးမနေ့၄နာရီကဒီနေ့ဘသူကျွတ်ထိုက်တယ်ကိုကြည့်တဲ့ချိန်ဟုတ်ပါ တလောကလုံးဒီနေ့ဘသူထိုက်တယ်ဘသူရင်လဲဘသူဘာလို့မလဲဒါကိုကြည့်ရမှာဟင်ဟင်အဲ့ဒါကြည့်ရမှာအဲ့တော့တို့၄နာရီကအုံမောင်းခောက်ဖို့ဆိုတော့ခရီးဟိုတပ္ပရဏန်နဲ့ဟိုကျွတ်ထက်တဲ့သူကိုကြည့်တဲ့အချိန်ကိုတို့ထိုင်လိုက်ပြန်ဟင်တို့ဘာမှမဟုတ်ဘူးအဲ့ဒီတော့အုံမောင်းခောက်တာသူကျတော့ဘူးဟင်ဟင်အဲ့တို့ဆုံးချက်တော့ပြီးနေပြီထင်တယ် ဟင်နှစ်ချီလောက်တော့ဟိုထားပြီးလုပ်ပြကြမှာဟင်ဟင်ဟိုတာအတွက်သမီးအတွက်ညံတဲ့ဟာတွေအတွက်ကိုတော့သူတိုင်းနဲ့လုပ်ပြီးပြီးနဲ့နှစ်ဖက်နှစ်နိုင်လုပ်ပြီးပြီးဟိုကဟိုအတွက်ဒီနှစ်ချိန်လေးလားကိုနိုင်တော့နိုင်ဝဒနိုင်နိုင်ဝဒနိုင်ဝဒနိုင်တော့လေဒီကနေ့မှာတော့ဘယ်တော့မှအာမလုပ်ခဲ့ဘူးသူရင်ဟိုကနာဖရာကျင်ဘူး ဟင်ငါတို့တော့ဝင်နေဘုရားမဟုတ်ဘူးလားငါတို့တော့ဝင်နေတယ်ဘုရားအဲ့တော့ဘုရားကြီးကငါခံနာမနစ်ငါခံနာနဲ့တရားစုမပြီးစုမဲ့ဓမ္မဒါနဖြစ်ဓမ္မဆုံးတော့ဝတ်ကြည့်လားဟင်အဲ့လိုသူကမှာအဲ15မိနစ်ဥပမာမဲ့သူဟိုလူဘဝတော့ငါလုပ်ခဲ့တာပြောမှာပေါ့လေဟင်အဲဒီလောက်နဲ့ဘူးအနည်းဆုံးရက်15ရက်လောက်တော့ပါအဲအနည်းထိုင်ကြတော့ပြီဟိုမှာမိနစ်20တက်တယ် လည်းတပတ်လုံးအဲ့လိုကြည့်လို့ရတယ်အနေထိုင်ကြသွားပြီးတော့မှတို့တို့25မိနစ်30အဲ့လိုယူသွားတယ်ချက်ချင်းကြီးတနာယူနေပါဟုတ်လားအဲ့ဒီလုတ်တဲ့နေရာမှာသူပါရမီရဲ့မှာအိဋ္ဌံနဲ့ပေါ့အဋ္ဌံနဲ့လို့လုံးနေတတ်တယ်မလို့အဋ္ဌံနဲ့အိဋ္ဌံဟိဟိုတချို့ကြတော့လေကြမှာပေါ့လေ တနည်းကလေးသားသမီးတွေငါတနည်းကလေးရနေ့နောက်တနည်းခုနှစ်ရက်ဟုတ်လားအဲလိုညဘယ်နှစ်နာရီမှတို့တို့တော့ထိုင်နေပေါ့ဟုတ်လားမနေ့ဘယ်နှစ်နာရီမှတော့ထိုင်နေပေါ့တို့တို့ကတော့၃နာရီထားထိုင်နေတာ၃နာရီဟာတို့စာလို့ပြောရမှာပေါ့မနေ့ကနေတဲ့အဝေးဆုံးဖြစ်တဲ့အေးဆုံးတို့ပေကလေးတွေကသာပြီးဒီမိုးကြတယ်ဖြစ်ပြီးတို့တာ နှစ်နာရီပဲလေးနာရီကျော်သုံးနာရီကျော်တတိယဆုံးတယ်လို့ဆိုတယ်ဒါရကလာရဲမှာဟိုဘူဒွဲလာပြီးကြတဲ့ငွေနဲ့အဝေးဘူဒွဲဟုတ်ပါဟိုဒီနဲ့အေးဆုံးအချိန်အဝေးဆုံးအချိန်ကြီးနည်းနည်းသုံးနာရီဒီတို့ကတော့အဲသုံးနာရီထားပြီးတော့ဖန်တာပဲဒီအတိတ်ခံလေးနဲ့အဲကိုနိုင်တော့ဘူးဟုတ်ကြဘာမှမလုပ်ဘူးဒီကနေ့တော့အတိတ်ခံတော့ အဋိဋ္ဌာန်နဲ့လှုပ်ထံကြတော့အဋိဋ္ဌာန်ဘဝအထူးရည်ဖြစ်တယ်တရားသာသနာတော်ဒီလိုဘယ်နည်းအဘယ်နည်းဒီပေါ့ဟိုမှာဒီချင်းရိုးရိုးကြီးညဘယ်နေ့နိုင်မှာဘယ်နေ့ဘယ်တော့ပေါ်ပြီးမနေ့ဝင်လေးလိုက်ဆိုရင်ဘယ်နေ့နိုင်၃နိုင်လို့ချင်းလို့၃နိုင်ဘယ်နေ့နိုင်ဘယ်နေ့လို့ပါပဲဒီထန်သားကြီးသူတို့ထိုင်လာရတာဒီမှာဖြစ်တယ်ဒီမှာဟုတ်ပါ ပြီးတော့ညအာတုအာတုနည်းနည်းအာတုအာတုပိလာလူဖြစ်အောင်လုပ်ဒါလည်းသူတို့ပြောတာသူတို့ပြောတာဟင်ပိလာယူရင်သူတို့ဘုံမှာမနေနိုင်တော့ပိလာရှိတဲ့ပုဂ္ဂိုလ်ချက်ပြုဆောင်ဟိုတို့ကမင်းပိလာယူတာလို့ယူရဲပါလားယူငါတို့ဆောင်မှာပေါ့သူတို့ကိုယ်တိုင်ပြောပေါ့သူတို့ကိုယ်တိုင်ပြောပေါ့တယ်တော့ငါမဖြစ်ဒီဘာဖြစ် ဒီပုံမှန်အာဘာနေဒီဘာနဲ့ညာနဲ့မဆိုးနေတော့ဘုရားသားတော်ဒီချင်းကနေဘယ်နိုင်တွေကိုငါဘာဒီလာခံပိုက်ပြီးချပါခံပိုက်ပြီးဒီပုံအာဘာနေမဆိုးခြင်းရဲ့အဲ့လိုလိုရတယ်ဒီလားမပါပဲတော့မလုပ်ဘူးငါဘာဒီချပါဒီဒီလာတော့အရင်ကယူပြီးကုလားသံဃာမဏိတာနဲ့သံဃာမဏိတာနိုင်ဝတ်တာနိုင်နိုင်ဝတ်ပေါ့ဥဒ္ဒတန်ကြောပေါ့အတိတ်ခံတယ် အတိတ်ခံနဲ့လုံတော့အန္တရာယ်ကြုံရင်သစ္စာဆုံးပြရတယ်။ဒီရည်ရှင်ရင်းနဲ့ကြုံနိုင်လေတယ်။အဲ့ခါကျတို့ဒီကိုဘုဘရားကံကြအလုံးစုံကိုလိုခဲ့ရရပေါ့။ဟုတ်တော့အဲ့ဒါသိချင်တာဒီအသက်ဘိန်းနဲ့ကြုံနေတဲ့အချိန်မှာဘုရားသမီးတော့ပေချင်းကပေချင်းဒီပါပါပါလုတ်ခဲ့ပါလေဒီတကမှန်ကန်ပါလေဘုရားသမီးတော့ခုကြုံတွေ့နေရတဲ့ဒုက္ခမှာ လူမြောက်ပါဆုံးဘုရားသားတော်လူမြောက်ပါဆုံးတာပြီးသေးတာပြောလိုက်နှုတ်ကပြောဖို့ဘလို့အပ်ပါအဲ့ဒီဒိဋ္ဌံပါမှာသစ္စာထိုက်ပြီးတိုင်းလောက်တာနဲ့ဒိဋ္ဌံလောက်တာအဲ့ဒါပေါ်မှာဟုတ်ကြအဋိဌာန်လေးနဲ့အဲ့လိုတရားနဲ့ပြကြတာပါသူနိုင်ပါမလားသူနိုင်ပါပါဘုရားဘုရား ဟင်ဘယ်နဲ့တော့ဒီဝန်သွင်းတယ်တာမပါဘူးဟင်ဟင်ဘယ်နဲ့ပါလားဘယ်လိုလုပ်စကားနေကြည့်လို့ဘယ်နဲ့တော့ဟင်ဒီဝိပ္ပက်တယ်ကိုဒီရမှာဗျဒီကွာကိုကိုရှိတဲ့အသက်ဒီကကိုအောက်ဖို့ကြီးတယ်ကိုလိုရှိပြီးရှိကြတဲ့နှစ်တွေကအောက်ဖို့ကြီးတဲ့တိတ်နေအချက်ဘူးပါလားဒီပြဆိုတာကအချက်ဘူးဘယ်လိုဒီဝင်ဘယ်လိုလုပ်မလဲ တတိထာလေးနဲ့တုတ်တိတာပါပါဒီတို့ဒီလိုထူတာလေးနဲ့တို့အာမရလို့ပြောတာဒီဒီတခါပြောအောင်မဲ့ဒီခါလေးဒီတုတ်ချက်ပြောအဲ့ဒီပြီးကိုတော့နေလို့မာဗီယာရောနဲ့အရာမရှိသူပါဘုခုကူအန်ဒီရဲ့ဘာပေါ်ဒီကမတက်နိုင်တော့ဘူးဆိုဘုခုမသိဘူး ငါဒီကောင်ကမတက်နိုင်တော့ပြီးရင်ပြရမှာငါပြရတော့မယ်ဆိုရင်လူသံလမ်းပါတိပြီးဆိုဘယ်သူပြောမလဲတော့ပြောပါမဲအောင်ဘာမဲအောင်ဟင်ဟုတ်ပါဟင်ဒါမဝင်ရင်ဒုတိယနမိတာလုံးနဲ့ခွဲရမှာဒီဒီအောင်မဝင်နိုင်ဘူးနိုင်ပါဘူးနိုင်ပါဘူးတဲ့လုံးကလိုလိုတော်တယ်နဲ့ဘုဖွဲ့ချက်ထားတာမနိုင်ဘူးနိုင်ပါဘူး နာမည်တော်နဲ့ကိုရရုံနဲ့ဒုတိယဆန်းနော်တတိယပြပုခန္ဓာကမှာဖြစ်နေတဲ့ဝေဒနာတို့ဘူးဟုတ်နော်ဒီကနေ့သုံးချက်ပေါ်မှာတို့ဒါနနဲ့ကြိုးလို့ရမရပါဘူးရိုးရိုးခုလိုသီလာလေးနဲ့မရပါဘူးတော့ဘုတိယခိုင်းမမပါဘူးကြိုးဖို့ကြိုးဖို့ပုကလာကြမပါဘူးဒီဒါနနဲ့မကြိုးနိုင်ဘူးပယ်စီကိုဒါနနဲ့မကြိုးနိုင်ဘူး ဒီကနေ့လူလူဒီကနေ့မတော်နိုင်ဘူးအဲဒီဖြစ်ပေါ်နေတဲ့ဝေဒနာနိုင်နာတဲ့ဝေဒနာကိုလှုပ်ရှားမှုမြောင်ကြည့်ပါဖြစ်ပြတော့သာတရာကြည့်ပါလှုပ်ရှားမှုမြောင်ကြည့်ပါနာရင်နာဘုံနာမိမြောင်ကြည့်ပါဟင်ဟင်နာရင်နာဘုံနာမိမြောင်ကြည့်ဖြစ်ပြတော့ဒီကနေ့လူစာသာတရာကြီးနဲ့မှန်မှန်ဘုံနာဘုံနာမိမြောင်ကြည့်လို့ဘောဘောတော့ပါပြီဟင်အဲ့ဒါကြည့်လိုက်ရင်